1334ခုနှစ်တဇောင်းမူလကွယ်နေ့တန်ခါဥပုဂ္ဂိယဝင်ကျေးဇူးရှင်ဆရာတော်ဘုရားကြီးဟောကြားတော်ဩဝါဒတရားတော်နာမည်ရှိတော်ရည်နောက်ပိုင်းကဒီနည်းနည်းလေးနှစ်ပါးတော့ဆိုတော့ရှိတော် အင်းငါလာရဆရာကြီးကလည်းတော့အဲဘာလို့လဲတော့ဆရာကြီးကဒီကြောင့်ရတာလေအဲ့လားဒီအစားအဲအဲ့တော့အဲဒီလိုလာပြီးအရေးပါစိတ်မရှိမှတ်တမ်းရအောင်စီရတော့ နှစ်ခုအဲငါကျိုးအင်းကငါကျိုးနေရနေပါမြေပါလုံးကြောဝဲဖြစ်တယ်အဲဒီရေကသုံးရစောပြီးတော့လာမြေတော်လာဇာစရိကစပြီးတော့တရားဝဲရခြင်းပါအများတရားဝဲမြေတရားဝဲရတခြားပုဂ္ဂိုလ်လေးဟောခင်ရတော့ဒီလိုအဘိအမြင် ဒီလိုကလည်းဘောမဆိုဟောမပုဂ္ဂိုလ်ရရှိရတာမင်းပုဂ္ဂိုလ်ရခဏခဏဟောနေရတယ်ဒီလိုပုဂ္ဂိုလ်ရဒီခံကိုရေပရမပုဂ္ဂိုလ်ကိုဒီအစီအစဉ်နဲ့ပတ်သက်နေတဲ့ဆရာပုဂ္ဂိုလ်ရဟောနေတယ် မြင့်တော်တဲ့ဩဝါဒစကားတွေဒီလိုအထူးပြောမှာအားရနေနေနေပြောဒီလိုနေနေပြောကိုယ်ကိုယ်ကိုယ်ပြောရတာဝတ္တရားရှိတယ်။ဒါကအုပ်ချုပ်ရေးကဆရာနေပြီ။အားပြော။ဒါလည်းအုပ်ချုပ်ရေးဆောင်ရွက်နေရ။ဒါက ကောင်းမှုရအဲလိုညွှန်ရရကောင်းမှုရတော့ကောင်းအောင်အဲဒီကသူရှင်ရဲ့ပတ်သက်ပြီးတော့ဉာဏ်တော်တွေကိုအပြည့်ရှာပြီးတော့ဆုံးဖြတ်တဲ့ဉာဏ်တွေ ဒီတရားအထုတ်တဲ့ပုဂ္ဂိုလ်တွေတော့ဒီစေကောင်းတဲ့ဘုံမှာပြုလို့ဒီတော့ဒီတော့မင်းကြီးရာရှိတော့ဒီရမအဆုံးအဝါရပေးရရှိတော့ဒီတော့မင်းကစာရင်းနဲ့တရုပ်လို့သူတို့ဆိုတယ်ဒီဘယ်နဲ့ကြောင်းနေတာမှာသူကလည်းဉာဏ်တော်များမျိုးသမီးတွေဝင်ပြီးစတာဆက်ဆံတာလည်းပြုလုပ်လို့အဲဒါလည်းဒီကနေ့အချိန်မှာမှားပြီးတော့ဆွဆွဲတယ် ညာပြည်ကိုကျမ်းမြေဝတ်တော်ဆောင်းဆောက်ဖို့ရည်ကြီးတယ်ဒီမှာတရားအထုတဲ့ပုဂ္ဂိုလ်ရဲ့သုံးသောအဝါဒလည်းငါးဆရာရဲ့ဆိုအတ္တရောငါးဆရာရဲ့ဒီနေ့တို့ကပြောဟော ရားနေစေဘူးဒီနေ့လည်းလည်းဒီအော်ရည်လည်းလည်းလည်းပြောစေတာတော့မှာဒီပုဂ္ဂိုလ်ရတာဒီလူသာသာဒီပါဠိရဲ့အတော်ကလည်းလည်းရှိပါတယ်ဒါလည်းလည်းပြောတဲ့စကားတွေပြောလို့ရှိရင်အဲလိုက်တာမှာဆက်လာပြီးဆရာရဲ့အချိုးကြောင့် အပါရိကမြေဝေကိုလည်းပြည်တော်မြေတရားတွေခါကာလလည်းရှင်းရှင်းပြလိုက်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်တရားဆိုတဲ့ပုဂ္ဂိုလ်တွေဆရာယောဂီတွေကသူဝိသတ်တွေကအကျိုးအကျိုးကြီးပါအဲ့ဒီ ကုမှုတော်ကံပြီးတော့ပါဠိလိုဆရာဝတရားတွေဘာလို့ပြန်လာရစီအဲ့ဒါတွေအင်းရဲ့ပြန်ပြီးတော့ဖြောင်းဖြောင်းဝယ်အစဉ်လို့တော့အဲ့ဒီဇနီးရောအင်းရဲ့ပြန်မှုဆိုရတော့ကြော်ရမဟုတ်ပါဠိရေဓမ္မရညာကိုလည်းသောတာဝေရပါတော့ အဲ့ဒါလေးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒါကဉာဏ်ရမကုသိုလ်ရဲ့သူပြေချင်မှာလာရဖြစ်နေတာလေးတွေကိုအဲဒီအဲ့ဒါကဘာရကြံဘာရကြံဘာနာဒီလေးမှာခေါ်တော့ဖြစ်နေခံရတဲ့ပုဂ္ဂိုလ်ရှိရောဒီအရည်ကြီးတဲ့ပုဂ္ဂိုလ်က မပါလို့အဆူအယောဒပါရင်းပုဂ္ဂိုလ်တွေဒီမှာဆက်ဖို့ကဘာလဲစိပါဆိုတာလည်းအဆူအဲဒီပုဂ္ဂိုလ်တွေနေတာလေပထမဆုံးဒီမှာတော့ဘုရားကဣဒ္ဓဘာဝပုဂ္ဂိုလ်တွေ ဘာဝဆရာတော်ဟောရရှိတယ်။ဒါအင်းကြီးကျန်တဲ့ကြိုင်းတို့ဆရာကြီးလာတော့လဲဆိုပြီးတော့မေးတယ်။ဘာကြောင့်လဲ။သမ္မာရေနောဘိက္ခုဘာရောသမ္မာရေနောပန္နိသောမာရဏသောပညာတိ ရှေ့အဆုံးဆုံးပါဘူး။သမ္မာလက္ခဏာဒိဋ္ဌိကာရောရာဇောပါရဒီမတ်စွာသူပြုခဲ့အဘုဒ္ဓကာမသက္ကနာရှိရဲ့ဝါဒနဲ့လက်ခံပြီးအားဆမပါဠိတပညာရှိစွာသူပြုခဲ့ကုလကာမဝါဒနဲ့လက်ခံပြီးအားဆမ ဘာသာတော်ကြီးဉာဏ်ကြီးရှိတဲ့ဉာဏ်ကြီးရဲ့ဆေးရပါလာတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ကြီးသာမသာမရှိတာကဉာဏ်ကြီးရဲ့အကုန်လုံးအဲဒီနေရာနေပြီးတော့သာမကသူရှိတော့အဲဒီကလည်းဒီရပါရဲ့ဒီကိုယ်ရဆောဉာဏ်ကြီးရဲ့ရှိတာအဲဒီဉာဏ်ကြီးရဲ့ရှိနေတယ် ရှိနေတယ်ဆိုပြီးတော့သုံးချက်အနေနဲ့သင်ကြားရပါတော့အဲဒါကြောင့်ဒီလိုအဲပညာရှိရပညာရှိကိုကောင်းတာပညာရှိရှိတဲ့တိုင်းကိုကောင်းတာလို့ပြောဆင်းရဲပြီးရဟိုကျေကျေမရှိသေးတဲ့ဘာလဲပါတော့အဲ့ဒါစစ်စစ်ရုံးကြည့်ပြီးတော့အဲ့ဒါဘူးလည်းဘူးလည်းဘူးလည်း ဒီမှာကိုယ်ကြီးကအောင်းနေကြတာဆင်းရဲအသိဘုရားလည်းတကူတော့ရှိတယ်ပါဠိတော်ရဲ့ပညာကြီးကြည့်ရတဲ့ကိုယ်ကြောင့်တော်ရဲ့ပညာကြီးပါဠိတော်ရဲ့ရတာရှိပြီးအရာလေးအားဖွင့်တယ်ဒါတော့အဲ့ဒီတိုင်းမှာပါဠိတော်မှာဒီကိစ္စလေးဒီပါလို့အဲဆရာမာရလာလာပေါ်ပြတာ ။ဒါလို့ဒီမကြီးမိမိပြောတော့သာမေမကြောက်ရဘူး။ဒီမှာလည်းပြောတော့ကအဘိဓမ္မာ။ဉာဏ်ရှိဒီမိမိပြောတော့သာမေမကြောက်ရဘူး။အဲ့ဒါကြီးရဲ့ဒီဒီလိုကခံစားရတာဒီကာလစဉ်းစားကြတော့ရှင်းပါတယ်။ဉာဏ်ကြီးပြီးသတ္တဝါတွေ အပြုအမူအားရရတာသင်္ချာနေဘာဗဒနာဘောဓိဗဒနာဘောဓိဗဒနာဗဒနာအပြုကိုဗဒနာပြုဘောဓိရဲ့သင်္ချာပြုမူအားရတာသင်္ချာနေမိမိတို့ရဲ့အမှုအားရမိမိတို့ရဲ့အမှုအားရ ပညာဆိုတာကအတော်လေးအပြုမှုအားလည်းဆိုတော့သင်္ကြန်ရင်းလို့ရှိနေအဲဒီဒီလိုဆက်ပညာဆိုတာပညာဆိုတာပြုတဲ့ပုဂ္ဂိုလ်ရဲ့အမှုအားပြောရသင်္ကြန်ရင်း ဆိုရင်တော့ဘာသာရေးနေဒီလိုဆိုရင်တော့အခုဒီနေ့ဒီနေ့တော့ဒီလိုလေးနေကြမှာပေါ့နော်အခုတော့အခုတော့ဒီလိုမှာအဲဒါကအကြောင်းကိုအဲဒီအဲဒီရပါတယ်ဒီမှာတော့ ဥပဝနာရောကိုလည်းဒီမှာဥပဝနာဒီမှာကြောင်းနေတယ်ဒီမှာလာလေသာလို့ဆိုတော့လေကျောင်းတော်ကြီးအစစ်စင်နဲ့မင်းရလာလေပြောကြောင်းနေပါတော့ကြောင်းနေအဲဒီမှာတော့ဘယ်သူကြီးလဲဒီမှာဆိုတော့ဓမ္မရေမေးလို့ပေါ့အဲဒီဆုံးတော့ဉာဏ်ရဲ့ပြောမှာ ဒါဆိုရင်ဒီမှာမလို့ဆရာကလည်းလက်ရှိနဲ့တောင်းလို့ဒီလိုဟာလို့အဲ့ဒါပဲဆောက်ခုနေတယ်ဒီဆောက်ခုကြီးဆောက်ခုကြီးဘုရားရဲ့ဆရာကဒီလိုအဲ့ဒီဒီဇေဇာရဲ့သာနာအကျိုးများအောင်ဆိုပြီးတော့ အစီအစဉ်ရှိတဲ့ဆောင်ရွက်ကြရတာပါပဲဒီကနေ့ဒီအားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းသက်သက်တည်းသာသာတော်နဲ့ပတ်သက်ပြီးတော့ကိုယ်တိုင်နဲ့ကျိုးများအောင်တရားနဲ့ကျိုးများအောင်လုပ်နေတဲ့ပညာကိုအားထုတ်ကြဖို့အရေးကြီးပါတယ်ဒီအားနဲ့တရားထုတ်ပြီးဆရာသားတွေကြောင်းမင်းသားတွေပြီးတော့မတော်ပါဘူးမတော်မင်းသားတွေပြီး ကိုယ်လည်းအကျိုးမရှိဘူးဆရာတော်တော်လည်းအကျိုးမရှိဘူးဆရာတော်တော်သူကျကိုယ်လည်းမဟုတ်ဘူးဒီကမနာမရလာတယ်လို့ပြီးလို့ရှိရင်ဇံမောမာဒီတာနိုင်တာအထုလည်းဇံမောမာဒီတာနိုင်တာလည်းဂုပြက်တာလည်းမတော်ရည်ပြန်ပြက်နေတော့ပုဂ္ဂိုလ်မတော်ဘူးလားလို့ရှိရင်ဉာဏ်ကြောင့်ဉာဏ်နဲ့တရားထုတ်ကြတဲ့ပုဂ္ဂိုလ်ကဉာဏ်မကြတဲ့ ကုသိုလ်တရားပွားအမြဲဒီကအကြောင်းရည်ရှိပါလေဉာဏ်ဉာဏ်ကြီးကဟောတာလည်းဉာဏ်ဉာဏ်ကြီးပြည့်စုံနေမှာပြည့်စုံအဲဒီကလေးမပြည့်စုံသေးတာပြည့်စုံနေအောင်လို့အခုသူမပြည့်စုံတဲ့နောက်ဒီဘဝရည်စုံနောက်ဘဝကျတော့ပြည့်စုံမှာပါတော့ဒီဒီနေ့အဒီဒီညာရဲ့ရှိနေလာတဲ့ပြည့်စုံမှာဒါလေးကျိုးတာအကြောင်းအဲဒီမှာသဘာဝဉာဏ်ပြောင်းလို့ ဒီကပြည့်စုံရတယ်ဆိုတော့ဒါကလည်းဆရာတို့ရဲ့ဘုရားဒီကပြည့်စုံတယ်ကြည့်ရပါတယ်ဟောကြားသူကလာတဲ့ဘုရားရှင်ပြောင်းလို့လားဒီမှာလည်းဗတ်တဲ့ကြီးကအပြစ်တွေကြီးရရှိတဲ့ချမ်းသာကြရရှိအောင်မဟုတ်စင်ပြောင်းလို့မြေထိုင်ကြုံမှုအရေးကြီးပါဒီမှာနေတဲ့ဘာသာကြတော့ နေဝင်ထိုင်ဝင်တွေကတော့ဒီမှာအပြည့်ကင်းစီကိုရများပါတယ်။ဘာလို့လဲဆိုမိမိတို့ဆရာတွေဒီမှာရှိတဲ့ကိုယ်တော်ကောင်းတွေနေတာရှင်ရဲ့ဝိနည်းသိက္ခာဘုနဲ့ဆရာနာကျင်းတာကိုချိုးရနေတယ်ဆိုတော့လုံးကြပါဘူး။ဒီဆိုရယ်ဒီလိုရင်းနေတဲ့အစားအသောက်တွေတော့ဒီနေ့ကိစ္စပါလို့ဒီလိုပြောရတယ် အခုဆုံးဖြတ်တယ်ပဲလို့နည်းပုဂ္ဂိုလ်တွေတော့နည်းနည်းပြီးတော့လာရေးဆွဲရေးဒီကစင်းတွေပုဂ္ဂိုလ်များအဲ့ဒါကိုတော့ခါရမတော်လာလို့ဒီကြီးပါရောဒီမှာတော့ဆရာသမားတွေနေပြီးဆုံးမရှင်နေနေတော့ဆရာသမားတွေအတူလိုက်ပြီးတော့ ယောဂီပုဂ္ဂိုလ်တွေလည်းသာဓုပိတဲ့ပုဂ္ဂိုလ်ရောဒီလိုမျိုးဒီလိုနေကျင့်နေရတော့အတိလာတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါကိုမြင်ပြီးတော့လည်းဖားရကြရပါပဲရှင်းရစရာပါအဲ့ဒီသူကဒီကနေ့ဒီပြန်ဟောတဲ့ဒါလည်းဒီတိုင်းနဲ့ဒီကဘုရားလည်းဒီကင်းလို့ဆရာလည်းလည်းကြောင်းဉာဏ်ရှင်ကြောင်းဉာဏ်ကြောင်းအထုပ်အထုပ်ပါဝင်ကြည့်ပါ များတွေကိုဝိပဿနာဉာဏ်ရှိရောက်တဲ့ကျွန်းအားပေးနိုင်တော့ကိုယ်ကောင်းတာပေါ်လာတော့ကောင်းပြီးနိုင်တယ်ဘုရားကိုယ်တော်သူသိအောင်ကောင်းမှုကျင့်သုံးလို့ရှိတော့ဆက်နိုင်လို့ရှိတော့များတွေကိုပေါ်ပြောများတွေကိုသမဏဆရာကြီးကဟောပြောနေတယ်ကိုကဆရာကြီးရာတိုင်းစင်ကြယ်မှာတော့ပါတယ်။ဆရာကြီးစင်ကြယ်ဦးကြီး အဲကိုဆရာလုပ်ပြီးကြားနေပြီးတော့ကျင့်အောင်ကျင့်နေကျင့်လို့ကျင့်စီလို့ရှိရင်ကျင့်အောင်ကြိုးတွန်းနေလို့ရှိရင်ကိုယ်မှာလည်းဖဲ့ရရပြီးတော့မရှိအောင်ကောင်းရှင်ရှင်ပြေနေဖို့ရည်ကြီးပါတယ်အဲဒါသူကရာထုတ်ပြီးပြန်တဲ့ပုဂ္ဂိုလ်တွေအခုလေးစားဖို့ဒီမိသားမှာသမထတရားလာအထူးကြတဲ့ဒီစကားဝတီထဲမှာထည့်ရရှိတဲ့များဆုံး ရေပေါင်း20ရာဒီမှာနေဖို့သူပြောတယ်နော်နှစ်လနှစ်လနှစ်လနှစ်လနှစ်လနေဖို့ဆိုပြီးတော့လောက်တော့နှစ်လနဲ့လည်းပြည့်စုံနေလို့ရှိရင်လည်းသင်တော်တဲ့ပုဂ္ဂိုလ်တွေတော့ဆက်ပြီးနေဖို့အခွင့်ပြုဖို့ပါပဲမသိတော်လို့ရှိရင်တော့သနာကြော်လို့ရှိရင်ကြောင်လို့ဒါပဲတို့အဲ ဝါရုံကလာဝါจิตတွေကာလာမြင်အောင်ပါဝါจิตတွေနော်ဒီတစ်ချိန်တစ်ချိန်ကိစ္စတွေဒီခင်းတဲ့ကိစ္စတွေပြီးလို့ရှိရင်အဲဒီမှာများတာပါကျောင်းထူးရှိတဲ့ပုဂ္ဂိုလ်တွေကပြန်မှုရအခုဒီမှာဒီဝါရုံနေတဲ့ပုဂ္ဂိုလ်တွေကဘယ်နှပါးကြသေးလဲသိဟမ်သုံးပါးသုံးပါးကြတာဒါသုံးပါးတော့ဆက်ကြရတော့လားတော့ခင်ဗျာအမျိုးပဲ အရွယ်ကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်အဲဒီမှာနိနေပြရတယ်လည်းယူဖို့ရတယ်ပုဂ္ဂိုလ်လည်းဖြစ်အရွယ်လည်းကြီးနေတယ်အဲဒီပုဂ္ဂိုလ်ကိုပြီးတော့သုံးပါတော့ဆိုပြီးတော့အခုဘုရားမှာသူ့ကိုယူလာတဲ့ပုဂ္ဂိုလ်က60နဲ့ဒီမှာတော့60နဲ့60နဲ့တော့ပါလာကြည့်တာ60နဲ့ရှိပါတယ်60နဲ့ရှိပါတယ်အာရဏကဘုရားကဒီမှာနာမည်နာပါတယ် ဟောအာအာနုကလည်းရှိနော်အာနုကဒီဘောအရင်ဘောဆယ်ရှင်ရဲ့တရားအဘုံကြီးကပြန်မင်းညာဆိုရင်လည်းပါစီဒါရုံသုံးတယ်သုံးတယ်လုံးတယ်ပါတော့ဘုရားများတာကိုကျေတော့မရဘူး။ကောင်းတော့တော့တော့လို့ရှိရမှာ။ဒါဒီစီအခုလိုနေရတယ်။စိတ်ကြောင့်နေတာပါပဲမလို့ အဲဒီနှစ်ပတ်လည်းအစည်းအဝေးနီးကြတော့အဝေးကလာကြတာလေဟောရပြိသက်တယ်ဆိုတော့နေရာရမယ်နေနေပါလေဒီဒီနေ့တော့နည်းနည်းတော့ပါပါဆက်ရင်းစားဒီတော့အဆောက်အဦတစ်ခုလုံးနေရမှာဖြစ်ပါတယ်အဲဒီလိုခြေပါသာမန်လို့ဒါလည်းပြည်တယ်ရအများကြီးဒါလည်းသိပြီးတော့အဲဒီဒီနေ့တော့ရှိတာပဲပုဂ္ဂိုလ်တော်ရုံနေမှာ နောက်ဒီစီးနဲ့ဆောက်ပြီးဘုရားရဲ့ဆောက်တဲ့ပြည့်ဒီလိုတော့နောက်ကျေကျမှာပါနောက်ဒီကနေပြီးတော့ညွှန်ကြားတဲ့ဒီရှိပါတယ်ညကျမှကိုလာမကြီးညွှန်ကြားလို့အောင်တယ်ခုတော့ညကျကိုလာနေလို့နာနေလို့ဒီကတော့တရားတော်ရရဲ့ရှိတယ်တရားတော်တရားတော်လည်းအစားတော့လည်းဒီက ချိန်ကြအချိန်များများဟောပါလေ။ဒါကြီးကွင်းနှစ်နာရီလောက်ဟောမှအခုတော့သူကတရားဟောတဲ့ပုဂ္ဂိုလ်တွေကလည်းပါပြီးတရားဟောတာပြီးတော့ဒါလည်းကောင်းမှာပါ။ဒါလည်းပို့ပြီးတော့ကောင်းမှာလား။ဒီမှာကြမ်းမရင်းပါလဲဆိုတော့ဒီနေ့ကြမ်းမရင်းနည်းနည်းလေးချွင်းလာတယ်ရှိတယ်ဒီနေရာက။ဒီမှာတရားနိုင်ဝရအပြင်ဟောပြီးကြားတာဟောကြားတာ ဘောဂါကလည်းလာနေသေးတယ်လာနေတာလည်းကိုယ်ရယ်ညှကြားခြင်းပါလေအားလည်းဆိုလို့ရှိရင်ကိုအောက်ထမှာကိုင်းကျောင်းအောက်ထမှာစာဥပ္ပစီစာဥပ္ပစီကဥက္ကလာကစီတုံးကဥက္ကလာကလိုချင်တဲ့စာရေးပြီးတော့နံပါတ်တွေပါနဲ့စီးဆင်ပြီးတော့ပုံမှန်ထားတော့စာဥပ္ပစီရှာလို့ရှိရင်တွဲတယ် အဲ့ဒါအခုတော့ဒီမဟုတ်ဘူးကသံဃာ့ရဲ့ယူကြည့်တဲ့ဘုရားပြန်ထားတဲ့ကောင်ကိုထားလိုက်ပြီးထားလိုက်တယ်သူညာရဲ့ဘုရားအခုဒီဆရာဝန်တို့ခိုင်းနေညံပြောအဆင်ပြေဘူးအဲ့ဒါဒီမှာအမြဲနေတဲ့ပုဂ္ဂိုလ်တွေကပေါ့ဆောင်းဆောင်းနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာစာအုပ်တွေအစီအစဉ်ပြန်ပြီးအစဉ်ပြေအောင်လုပ်ကြတယ် အားရရှိပါနေရနေရနေ့တနာရီကနေပြီးတော့၄နာရီလောက်၄နာရီလောက်ရှိတော့အားတော့ပါပဲဒါလို့ဆိုရင်ရေပေါင်း၄၅ရက်လောက်ဆိုပြီးမှပါပဲသာဝိသာဝိစီစဉ်နေကြတော့ဒီမှာဝေါ်မှုစဉ်သာဝိစီစဉ်နဲ့ရေးထားတဲ့ စင်းစားလို့ရှိပါတယ်အဲဒါကိုဒီပြေးတော့ဒီလိုများအမိစဆုံးပုဂ္ဂိုလ်ရတော့ဘာမှဘုန်းကြီးဒီမှာလာလာနေတာသုံးပါးရှိပါတယ်သူရရတော့လူကြီးတွေကတော့ဥစ္စာနော်ဥစ္စာရင်းနဲ့ဥစ္စာရင်းနဲ့နာမည်လူနဲ့ပြောတာမင်းမင်းဥစ္စာရင်းနဲ့ဥရိယရဲ့ ဒီကမိစ္ဆာတဲ့ဥဒေါနာရဲ့အဲသုံးပါးအရင်းကဖြစ်ရင်းပုဂ္ဂိုလ်တွေလည်းပဲအဲဒီလည်းဒီတဲ့ပုဂ္ဂိုလ်တွေလည်းရတယ်ကျန်တာလည်းပုဂ္ဂိုလ်တွေလည်းခုမတိုင်းတော့ပုဂ္ဂိုလ်တွေကိုရှိနေလို့မလားငယ်ကြောင်ရှိတော့ဒါနဲ့ပုဂ္ဂိုလ်လာပြီးတော့အဲဒီအစီအစဉ်လို့ဟောဒီသူရဲ့ဟောအောင်ဒီညောပါလားညောပါလားလည်းလည်းတော့အားပါတယ် ဒါလည်းဒီကျမဘုရားဥဒ္ဓမနနာအဲဥဒ္ဓမလိုက်တော့ဟောဥဒ္ဓမနာပေါ့ဗျာဒီအတရားကိုဥဒ္ဓမဥနိဂုဏဥက္ကဇာယနာဥက္ကဇာယနာရဲ့စေဥက္ကဇာယနာဗျာဟောဒီကိုတော့ဥဒ္ဓမဥဒ္ဓမဥဒ္ဓမနနာဟောဘူးမျက်စိနဲ့မျက်စိနဲ့ကိုတော့ငယ်ငယ်ဟင်ဥဒ္ဓမနာရှိပါတယ် တွဲလိုက်ရင်အဲတွဲလိုက်ရင်အဲကအဲကဓမ္မအရင်စပေါ်ဆက်ကြတွဲလိုက်တွဲလိုက်နေတာလည်းဒီလိုဆက်လိုက်ပါညင်းနေတဲ့ညင်းနေရတူပါလေရှင်းအောင်ရှင်းအောင်ပုဂ္ဂိုလ်တွေပဲရှင်းတော့တရားပုဂ္ဂိုလ်တွေသွားလို့ရှိရင်သူပဲခေါ်ယူသွားနိုင်အောင်မဟုတ်ရဟိုကြတရားဟောအဲဒီဆိုတော့နောက်တော့နည်းနည်းသူ့ခွေးလေးပေါ်လို့ပြ ဆရာနဲ့ညီစားပဲတိုင်းထားတယ်ဒီလက်ဒီကောင်းဝင်နေတာပါသိတယ်ကျွန်တော်ဒီလိုပဲနားလည်ဆိုင်တယ်အဲဒီဒီနေ့ဟောတရားဟောတော့ရအောင်မတော်အခုတရားနေပြီးပြင်ကြားပါဒီနေ့တော့ပြောကြအထူးတဲ့သိရှိပါဦးနော်။ဒါတော့ယောဂီအပိတေလည်း ဒီဆိုတော့အရူကြဖို့ကြာကြတော့ပါအထုနဲ့တော့ပါကုသိုလ်ထူးရည်ကြီးတယ်ပဲသနာရီလောက်စုမှန်တယ်သနာရီလောက်မှကုသိုလ်တွေအများကြီးဖြစ်တာဒီကုသိုလ်မျိုးအမ်းထုတ်တဲ့ပုဂ္ဂိုလ်တွေဘယ်သူမှဖြစ်တာမဟုတ်ဘူးဘယ်သူမှဖြစ်ဘူးသူတို့နည်းနဲ့သူတို့ကောင်းတယ်လို့ထင်နေမယ်လို့အမ်းထုတ်ဒီဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာဒီကုသိုလ်မျိုးတွေဖြစ်တာမဟုတ်ဘူးဒါကြောင့်မိမိတို့စုမှန်တယ်စုမှန်တယ်စုမှန်တယ်ကုသိုလ်ထူးရည်ဖြစ်နေတယ် မနာဝန်သာရဲ့ကောင်းပါမရကျူးစားကြည့်ကြတော့အထူးကြောက်ပါနော်ရနေပြီးတော့ဆရာပါပြန်တော့တဲ့ပုဂ္ဂိုလ်တွေလည်းအဲဒီကမြတ်ကြီးကိုကျင့်အောင်ဘာသာရိကကိုလည်းပြည့်စုံအောင်မြေကြီးအမြဲဆွေးပါကြပါအဲဒီဆွေးပါခြင်းချင်းမိမိတို့ကအကျိုးစီးပွားတွေဖြစ်ပြီးတော့မြတ်စွာဘုရားကလည်းနဲ့ဒီလိုပါတဲ့အကျိုးစီးပွားများအောင်ဆွေးခြင်းဖြစ်ပြီးတော့ပါလိမ့်မယ်အဲဒီသူရှင်းဖြစ် မိမိတို့လိုရှိရတဲ့လောကီလောကုတ္တကောင်းခြင်းဆရာမင်္ဂလာအပေါင်းတို့နဲ့ပြည့်စုံကြပါစေ။ဒီလိုဆိုရအောင်။သာသာသာ